ကောလောသဲဩဝရစာအခန်းကြီး1အငယ်1မှ2ဘုရားသခင်၏အလိုတော်အားဖြင့်ယေရှုခရစ်၏တမန်တော်ဖြစ်သောငါပေါလုနှင့်ငန့်ညီတိမောသေသည်ကောလောသဲမြို့၌နေသောတန်ရှင်းသူသည်ဟုသော ခရစ်တော်ကိုယုံကြည်သောညီအကိုတို့ကိုကြားလိုက်ပါ၏သခင်ယေရှုခရစ်နှင့်ငါတို့အဖသည်ဟုသောဘုရားသခင်ထံတော်ကကျေးဇူးတော်နှင့်ညီတဲ့ချင်းသည် သင်တို့၌ရှိပါစေသောအငယ်3မှ8သင်တို့သည်ယေရှုခရစ်ကိုယုံကြည်၍တန်ရှင်းသူ အပေါင်းတို့ကိုချစ်ကြသည်ဟုငါတို့သည် ကြားသဖြင့်၎င်းတမာတရားဒီဟုသောဧဝံဂေလိတရားကိုတင်တို့သည်အထက်ကကြားသိကြသည့်အတိုင်းတင်တို့အဖို့ကောင်းကင်ဘုံ၌တူထားသောမျော်လင့်ရာကို ထောက်သဖြင့်၎င်းတင်တို့အဖို့အစင်မပြတ်ဆုတောင်း၍ငါတို့သခင်ယေရှုခရစ် ခမည်းတော်ဒီဟုသောဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းကြ၏ထိုတရားသည် လောကီနိုင်ငံတလျှောက်လုံးကိုနှံ့ပြားသည်နှင့်အညီတင်တို့ရှိရာသို့ရောက်ခဲ့ပြီးတင်တို့၌အတီးတီးခြင်းတိုးပွားခြင်းကို ပြုသည့်ဤတူ အရရ၌ပင် ပြုတတ်၏တင်တို့အမှုကိုဆောင်၍ခရစ်တော်ထံ၌တစ္ဆာရှိသောဆရာဒီဟုသောငါတို့ချစ်သော ကျွန်ချင်းဧပဖြတ်သည်တင်တို့ကို သွန်သင်သည့်အတိုင်းသင်တို့သည်ကြား၍ဘုရားသခင်၏ကျေးဇူးတော်ကိုမှန်ကန်စွာဝန်ခံသောနေ့မှစ၍ထိုတို့သောအကျိုးရှိ၏သင်တို့၌ရှိသောဝိညာဉ်ပဂတိမေတ္တာကို အေးပဖြသည်ငါတို့အားပြခဲ့ပြီအငယ်9မှ20ထိုကြောင့်ငါတို့သည်ကြားရသည့်နေ့မှစ၍တင်တို့အဖို့လုံငါအစင်မပြတ်ဆူတောင်းပတနာပြုလျက်နေကြ၏ ဆုတောင်းသောအချက်ဟူမူကားတင်တို့သည်ကောင်းသောအကျင့်အမျိုးမျိုးဒီဟုသောအတီးကိုတီးခြင်းဘုရားသခင်ကိုတည်သောညံတိုးပွားခြင်းရှိသဖြင့်၎င်းဝမ်းမြောက်သောစိတ်နှင့်အရာရာ၌တီးခံခြင်းစိတ်ရှည်ခြင်းအလို့ငါဘုံကြီးသောတကူတော်အတိုင်းခွန်အားနှင့်ပြည့်စုံသဖြင့်၎င်းခမည်းတော်ဖျား၏ကျေးဇူးတော်ကိုချီးမွမ်းလျက်တခင်ဖျားနှင့်ထိုက်လျောက်စွာကျင့်၍အရာရာ၌နှစ်သက်တော်မူစေခြင်းငှာ ပညာမျိုးမျိုး တပညာမျိုးမျိုးအားဖြင့်အလိုတော်ကိုအကုန်စင်နားလည်ပါမည်အကြောင်းဆုတောင်းပတနာပြု၏အလင်း၌နေသောတန်ရှင်းသူတို့၏အမွေကိုငါတို့သည်ဆက်ဆံဝင်စားတိုင်းမည်အကြောင်းကျေးဇူးပြုတော်မူ၏မှောင်မိုက်တကိုးမှလည်းငါတို့ကိုနှုတ်၍ချစ်တော်မူသောသားတော်၏နိုင်ငံသေးသို့ တွင်တော်မူ၏ထိုသားတော်၏အသွေးအားဖြင့် အပြစ်လွတ်တော်မူခြင်းဒီဟုသောရွေးနှုတ်တော်မူခြင်းကျေးဇူးကိုငါတို့သည်ခံရကြ၏ထိုသားတော်သည်မျက်မြင်မြင်ရသောဘုရားသခင်၏ပုံတရံတော်ဖြစ်၏ဝိနည်းယတရဝအပေါင်းတို့တွင်လက်သားဦးဖြစ်တော်မူ၏အကြောင်းမူကားထိုသားတော်သည်ကောင်းကင်ဘောမြေကြီးပေါ်မှရှိသမျှသောယူပအရာအာယူပအရာရာဇပလင်ဖြစ်စေအစိုးရချင်းတကူဖြစ်စေအထွတ်အမြတ်ဖြစ်စေအာနာစက်ဖြစ်စေ ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ထိုသခင်အားဖြင့်၎င်းထိုသခင်အဖို့လုံငါ၎င်းခတ်သိမ်းသောအရာတို့သည်ဖန်ဆင်းလျက်ဖြစ်ကြ၏သားတော်သည်လည်းခတ်သိမ်းသောအရာမဖြစ်မီဖြစ်တော်မူ၍ခတ်သိမ်းသောအရာတို့သည်တကိုးတော်အားဖြင့်သာတည်ကြ၏အသင်းတော်ဒီဟုသော ကိုဤဥကောင်းဖြစ်တော်မူ၏အရာရာ၌ထူးမြတ်ခြင်းငါမူလအရင်းဖြစ်၍ သေသောသူတို့တွင်သားဦးဖြစ်တော်မူ၏။အကြောင်းမူကား၊ခပ်သိမ်းသောပြည့်စုံခြင်းကိုသားတော်၌ကျိန်းဝပ်စေခြင်းငှါ၎င်း၊လက်ဝါးကပ်တိုင်မှာသွန်းသောအသွေးတော်အားဖြင့်ရန်ကိုငြိမ်းစေ၍၊ကောင်းကင်အရာဖြစ်စေ၊မြေကြီးအရာဖြစ်စေ၊ခပ်သိမ်းသောအရာတို့ကိုသားတော်အားဖြင့်ဘုရားသခင်နှင့် မိဿဟာယဖွဲ့စေခြင်းငှါ၎င်းအလိုရှိတော်မူ၏ အငယ်21မှ23အထက်ကဖျားသခင်နှင့်ကြွာရှင်း၍ဆိုးညစ်သောအကျင့်ကိုကျင့်သဖြင့်စိတ်နှလုံး၌ရန်သူဖြစ်သောတင်တို့ကို ကိုခန္ဓာတော်၌အသေးခံတော်မူသောအဖြစ်ယခုမိတ္တဟာယဖွဲ့စီတော်မူ၏အကြောင်းမူကားကောင်းကင်အောက်၌ရှိသမျှသောဝိနည်းယတရတို့အားဟောပြောသဖြင့်တင်တို့သည် ကိုယ်တိုင်ကြားရပြီးသောအေးဝံဂလိတရား၏မျောလင့်ခြင်းမှ မရွေ့လျော့ဘဲတိုက်မြစ်ကြခြင်းတည်ကြည်ခြင်းနှင့်တကွမြဲမြံစွာယုံကြည်ကြလျင်တန်ရှင်းစင်ကြယ်လျက်အပြစ်တင်ခွင့်နှင့်ကင်းလွတ်လျက်ရှိသောတင်တို့ကိုရှေ့တော်၌ဆက်တမိအကြောင်းဒီအငယ်24မှ29ငါပေါလုသည်ထိုတရားကိုဟောသောဆရာဖြစ်သည်နှင့် တင်တို့အဖို့လုံငါဆင်းရဲခံခြင်း၌ယခုဝမ်းမြောက်၍ခရစ်တော်၏ဆင်းရဲဒုက္ခအကျွင်းကြံကို အသင်းတော်ကြီးဟုသော ကိုရောအဖို့လုံငါငါကိုခန္ဓာ၌ပြည့်စုံစေ၏ရှေကကာလပတ်လုံးဝတ်ထားလျက်ရှိတော်လေယခုတွင်တန်ရှင်းသူတို့အားဖော်ပြသောနည်းနည်းရာကြီးဟုသောဘုရားသခင်၏ နှုတ်ကပတရားတော်ကိုအကုန်စင်ဟောပြောစေခြင်းငှာသင်တို့အကျိုးကို ထောက်၍ငါအားအပ်ပေးတော်မူသောဘုရားသခင်၏သာသနာတော်နှင့်အညီငါသည်အသင်းတော်၌ဓမ္မဆရာ၏အဖြစ်သို့ရောက်ရပြီ။တပန်းမျိုးသားတို့တွင်ဤနည်းနည်းသောအရာနှင့်ဆိုင်သောမဟာစည်းစိမ်ကအဘယ်မြတ်လောက်ကြီးသည်ကိုတန်ရှင်းသူတို့သည် သိစေခြင်းငှာဘုရားသခင်အလိုရှိတော်မူ၏။ထိုစည်းစိမ်က ဘုံတရေကိုမျှော်လင့်ခြင်းအကြောင်းဒီဟုသောတင်တို့အထဲ၌တည်တော်မူသော ခရစ်တော်ပေတည်းခရစ်တော်အားဖြင့်လူတိုင်းစုံလင်ခြင်းသို့ရောက်၍လူခတ်သိန်းတို့ကိုဆက်တန်အံသောငါငါတို့သည် လူခတ်သိန်းတို့ကိုတတိပေး၍ပညာအမျိုးမျိုးနှင့်ဆုံးမသွန်သင်လျက်ခရစ်တော်၏တရားကိုဟောပြောကြ၏ထိုတို့အလို့ငါငါသည်အမှုဆောင်ရွက်၍ငါ၌တကိုးတော်ပြုပြင်အားထုတ်တော်မူသည့်အတိုင်း ကြိုးစားအားထုတ်လေ့ရှိ၏